ဒီကနေ့ဧပြီလ20ပေါ့လေးလပိုင်း2010နဲ့နှစ်တောက်ကြနေကိုကြီးများဒီတိုင်ဝမ်လာပြီးတော့တရားဟောတာ၄ချိန်ရှိပြီးအောင်ဝေးတာ ပထမဆုံးဒီနေရာတော့ဒီချိန်ပေါ့လေဒီနေရာဌာနမှာတော့ဒါဘာနဲ့၃ချိန်အောင်ရှိပြီးအောင်မိတာတလစခန်းပေါ့လေကိုဒီတလစခန်းမှာတရားစခန်းမှာဘုန်းကြီးများတရားဟောပြင်ထားတာတော့ငါကတော့ချစ်ကသုတ်တာဟောဖို့ပါပဲ။ ဒါပေမဲ့အရင်နှစ်တွေကအဲ့ဒါဟောပြီးပြီဆိုတာနဲ့မဟုတ်လို့တရားလမ်းကြောင်းပြောင်းလဲရတာတရားလမ်းကြောင်းကတော့လွယ်လွယ်ပါပဲအခရာလေးလုံးပါတဲ့တရားပဲဟောမှာစလုံးလေးလုံးတွေ့ထားတဲ့တရားပေါ့အဲဒါကတော့အပ္ပမဒလို့ခေါ်ပါတယ်အဲဒီအပ္ပမဒအကြောင်းဒီကောင်းစီရပါလိမ့်မယ် အဲ့ဒါဒီနေ့ဒီနေ့ဟောရမှာပေါ့ဘုန်းကြီးတို့ရဲ့အာရှဆွေမျိုးကပ္ပဆွေမျိုးဆန်စရဆွေမျိုးပုံမှာပေါ့လေဓမ္မတွေးကြီးစကြတော့ဓမ္မဆွေမျိုးတွေကိုနောက်ထပ်တစ်ချိန်ဘုန်းကြီးများကျမ်းမာနေလို့ခါလေးတရားနဲ့အကူအညီပေးရတာဘုရားဝတ်တာပါတယ် ဆိုတော့ဘုန်းကြီးတို့ဘုရားအလိုကြကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဩဝါဒတော်တိုင်းစာတွေးတဲ့လက်တွေ့ပေါင်းစပ်ပြီးတော့တရားလက်ဆောင်တွေပေါ့လေပြီးတဲ့အခါမှာနာယူတဲ့ပုဂ္ဂိုလ်များလည်းပဲယူသည်တွေနဲ့ဆုစိတ်လာကြဖို့ရအတွက်တော့ဘုန်းကြီးကကြိုတင်ပြီးတော့ပန်ကြားထားပါတယ်ဓမ္မဆိုတာ ကြားခဲ့ပါတယ်ကြားခဲ့တယ်လို့ကြည်လဲကြည်ခဲ့ပါတယ်အဲလိုကြားရတဲ့အတိတရားနဲ့လက်တွေ့ကျင့်သုံးမှုပေါ်ဒီနှစ်ခု ပေါင်းစပ်လိုက်တဲ့အခါကျမှဓမ္မရဲ့ကိုယ်ကြီးတွေကပေါ်လာနိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားဓမ္မကမ္မောဘဝဟောတိ အဒီတရားအကျင့်တရားလိုလားသူဟာကြီးဝါနိုင်တယ်တိုးတက်နိုင်တယ်ဖွံ့ဖြိုးနိုင်တယ်ချမ်းသာနိုင်တယ်လို့ဒီလိုမိန့်ကြားထားပါတယ်လူတရားလည်းပဲနာကြယုံတရားမဟုတ်ပါဘူးဒုံဤကြိုင်ကြီးနေပါလေဘယ်လိုကျင့်သုံးရလဲဆိုတော့လေတရားတွေအဲ့ဒါတွေကြားနာရမှာပါ ကြားနာပြီးတော့ကျင့်သုံးနိုင်တဲ့အထီးပေါ့လေအဲလိုကြားနာလို့သိရတဲ့အထီးနဲ့လက်တွေ့ကျင့်သုံးလို့ရရှိတဲ့အထီးဒီအထီးတစ်ခုရအောင်ပေါ့လေယူသေးသေးနာကြားရပါလေနာကြားမှအလုံးလုံးတော့ယူရလာတိုးတက်လာချမ်းသာလာရပါလေချမ်းသာဆိုလို့ရှိရင်သူသူကိုလူချင်းရတာပါပဲ။ ရှင်ရဲတွေတော့ယုံမှုဆက်ဆုပ်ကြပါတယ်သို့သော်ဒီချမ်းသာကတော့ကာမဂုဏ်ချမ်းသာနဲ့တော့မတူတတ်ဘူးလူချင်းမွေရာတွေပေါ့လေမြင်ကြနာစာထိတွေ့ပြီးတော့ကြောရွှင်တဲ့သဘောဝမ်းသာတဲ့သဘောချမ်းသာတဲ့သဘောအဲ့ဒီမျိုးတော့မဟုတ်ဘူးသူကတော့အဲ့ဒါဒီနဲ့လုံကင်းနေမြလုံကင်းနေမြလုံကင်းပြီးတော့ စိတ်တန်ရှင်းမှုကကိုယ်နှုတ်တန်ရှင်းတဲ့အပေါ်မှာစိတ်တန်ရှင်းမှုကနေပြီးတော့ပေါ်ပေါက်လာတဲ့ချမ်းသာမှုရောပေါ့လေစိတ်ကောင်းတဲ့ဉာဏ်တိုးတက်လာလို့ရှိရင်မပြည့်နိုင်တဲ့တမေကောင်းချမ်းသာမှုရောပေါ့လေအဲဒီချမ်းသာမှုကအရေးကြီးပါလားတရားနာတယ်တရားစာဥဖတ်တယ် တရားဆွေးနွေးတယ်ဆိုတာအတိတရားတွေပေါ့လေပထမဆုံးဘယ်ပုံပဲလေးကြည့်ရတယ်ဆိုတော့အတိတရားတွေလေ့လာတဲ့အပိုင်းကပထမအဒီဒီတရားကြီးရှိပြီးတော့ကျင့်သုံးရတဲ့အပိုင်းကဒုတိယအဲဒီနှစ်ပိုင်းကိုယိုသေးသေးနဲ့နားထောင်ရပါလေ ပြီးတော့ယုတ်တည်တည်နဲ့လည်းကျင့်သုံးရပါတယ်အဲဒီလိုယုတ်တည်တည်ကျင့်ဤအမှန်လေးကိုနားထောင်ယုတ်တည်တည်နဲ့ကျင့်သုံးလို့ရှိရင်မိမိရဲ့သန္တာမှာဘုရားအဆုံးမသာသနာဘောလီဗုဒ္ဓယဉ်ကျေးမှုပြည့်စုံလာတော့တာပါပဲအဲဒီပြည့်စုံမှုအကျိုးတရားဟာနိမံကိုယုတ်တည်တည်လာကြောင်းမှု နိမန်တိုင်းအာထုံမှုဒီနှမျိုးနဲ့ဆက်ဆက်နေတယ်အဲ့ဒီအကြောင်းတစ်ပါးနဲ့ကင်းပြီးတော့မိမိရဲ့တဏ္ဍာမှာဘုရားအဆုံးမမကတ်နိုင်ပါဘူးဘုရားအဆုံးမမရှိနိုင်ပါဘူးဘုဒ္ဓရည်ကျင့်မှုလည်းမရနိုင်ပါဘူးဒါကြောင့်မလို့မိမိရဲ့တဏ္ဍာမှာဘုဒ္ဓရည်ကျင့်မှုခေါ်တဲ့သာသနာဘယ်လိုရောက်လာအောင်လုပ်ရပါသလဲဆိုတော့ ခြေနည်းမှာပထမဆုံးကြားရတယ်။နောက်လက်တွေ့ကြကြလည်းပဲယူသေးတဲ့ကျင့်သုံးရတယ်။အဲ့ဒီနှစ်ချက်ညီညွတ်ပါမှာဘုရားဆုံးမခေါ်တဲ့ဗုဒ္ဓယဉ်ကျေးမှုမိမိရဲ့တဏ္ဍာမှာတီးလာနေရောက်လာနေပါလေတီးလာနေပါလေခိုင်မြဲလာနေပါလေအဲ့ဒါတော့အခြေဥစွာမှတ်ထားဖို့ပဲဒီကူအဲ့ဒီတရားကတော့နာကြားမယ်တရားနဲ့ လက်တွေ့ကျင့်သုံးရမယ့်တရားကတော့ခုနစောစောပင်ကဝန်ခံထားတဲ့အတိုင်းအခရာလေးလုံးပါတဲ့တရားတဲ့မြတ်စွာဘုရားသုံးထားတာတော့အပမဒလို့သုံးထားပါတယ်အာကတစ်ခုပါကတစ်ခုမာကတစ်ခုဓာကတစ်ခုပေါ့လေအပမဒစလုံးလေးလုံးပါတဲ့ခေါင်းစဉ်ပါတဲ့တရားပေါ့လေနော် သူကလွယ်လဲလွယ်ကူပါတယ်မှားရတာလည်းလွယ်ပါတယ်ကျင့်သုံးရတာဟာလည်းပဲရိုးရိုးတည်တည်နဲ့စိစစလုတ်တတ်တဲ့အလေးရှိသူမှာတော့လွယ်ပါတယ်ဒါကဒီအလွယ်ဆုံးတရားအလွယ်ဆုံးဖြစ်ပြီမယ်လို့အနှစ်သာရတော့အရှိဆုံးတရားလို့ဆိုမှာပါပဲအကျိုးအရာဆုံးတရားလို့ဆိုမှာပါပဲ ဒီစကလုံးလေးကလူရင်းအနဲ့အနှစ်သာရအချင်းတော့တော်တော်ကိုကောင်းပါလေဒီကတော့လူရင်းအနဲ့အနှစ်သာရအရာကတော့အပမာဒတတိနဲ့မကွေမကွာနေခြင်းလို့ညာသောအပြင်လူတွေဟာတတိနဲ့ကျင်းပြီးတော့နေကြတာတွေများပါတယ် တတိနဲ့မဝင်ဘူးကနေတတ်တဲ့နည်းတွေပါလေအဲ့ဒါပြီးမှာပါတတိနဲ့မဝင်ဘူးကနေခြင်းဆိုလို့ရှိအမြဲမပြတ်တတိရရနေခြင်းကြားတဲ့ခါကျတော့တတိတွေခိုင်မြဲတည်ကြဆွဲမြဲနေခြင်းလို့အဓိပ္ပာယ်ရပါတယ်ဖြည့်ခြင်းအခါကအပမနာဆိုတဲ့ပုဂ္ဂိုလ် အိဗေပြန်ဆိုတာကတော့မမေ့မလျော့ခြင်းလို့ဒီလိုပြန်ဆိုရတာမမေ့မလျော့ဆိုတာကတော့လိရှင်းခြင်းပြက်ကွက်ခြင်းပုတ်ဆခြင်းလို့အဓိပ္ပာယ်ရပါတယ်လိရှင်းခြင်းဆိုတာကတော့ရှောင်ရှားပဲစက်တီရှောင်ရှားဖို့ရအတွက်လိရှင်းသွားတာ ဆောင်ပွားလိုက်နေရမယ့်အရာတွေကိုဆောင်တော့ဆောင်ပွားလိုက်လာဖို့ရာအတွက်လေ့ဟင်းတာပေါ့ဟာခွေကြီးဖြစ်သွားတာပေါ့အဲဒီဟာခွေကြီးဖြစ်သွားတာကိုပဲပြက်ကွက်တယ်လို့ခေါ်ပါတယ်ဆောင်ရှားတဲ့အရာတွေဆောင်ရှားဖို့ရာလူမှုတရားပြက်ကွက်သွားတာပေါ့လေဆောင်ပွားလိုက်တဲ့အကျိုးရှိတဲ့အရာတွေကို ဆောင်ဖို့ပွားဖို့လိုက်လာဖို့ရာအတွက်ပြက်ကွယ်သွားတာပါပဲအဲ့ဒါနှစ်ခုပေါင်းပြီးတော့လင်းပြုတ်ခွတာကိုပဲပော့ဆလို့ဖြစ်တာလို့အဓိပ္ပာယ်ရတာမဟုတ်လို့ပော့ဆခြင်းလို့ဒီလိုအဓိပ္ပာယ်ပြီးယူပါတယ်အဲဒီသုံးမျိုးကိုပဲမိလျော်လို့သုံးထားပါတယ် အခုပြောခဲ့တဲ့အဓိပ္ပာယ်ကတော့အပ္ပမဒရဲ့ဆန့်ကျင်ပဲအဓိပ္ပာယ်ပေါ့လေ။အင်းဒီဟင်းနဲ့ပြက်ကွက်တဲ့ပေါ်စားတယ်ဆိုတာအမိလျော့တယ်ဆိုတာပမာဒအပ္ပမပမာဒပေါ့။အပ္ပမဒကတော့ကောင်းတဲ့ခုံကြီးနဲ့ပြည့်စုံတဲ့ဟာအပ္ပမဒပေါ့။လူရောလူလာတယောက်ဟာသူ့ကြီးကြီးကြီးနေပဲဆိုရင်ချောလာတဲ့ကုံကမပေါ်ထင်တော့ အယုတ်ဆိုးအကြီးတန်းတဲ့လူနဲ့ရှင်ကြည့်လိုက်တဲ့အခါမှာတိတိတသာကြီးကျူအချောလက်ကောင်ပေါ်လာတာပါပဲအရာမောင်းခံရတောင်းတင်းတဲ့ပုဂ္ဂိုလ်ကသူကြီးတက်တက်နေလို့ရှိရင်ခံရတဲ့ကောင်ကတည်ပြီးတော့မပေါက်ဘူးပိန်ပို့ပြီးတော့ပေါ့လေကြည့်လို့မကောင်းချူလို့မကောင်းနဲ့ရှင်ကြည့်တဲ့အခါမှာသူရဲ့ခံရထေဝရတဲ့ကောင်ဟာပေါ်လာတယ်လို့ပေါ့လေ အပမာဒကောင်းတဲ့ဂုံကြီးနဲ့ကောင်းရဲ့ကောင်းတဲ့ဂုံကြီးပြတဲ့အပမာဒအကြောင်းပြောလို့ရှိရင်ပမာဒလည်းပဲတွဲဖက်ပြီးတော့ပြပါမှပို့ပြီးတော့ထင်ရှားပါတယ်။ဒါကြောင့်မလို့အခုခုနပမာဒလေးလည်းပဲထည့်ပြောရတာ။ဒီတော့ပမာဒက ခေရှိခြင်းပြစ်ကွယ်ခြင်းပို့ဆာခြင်းမေ့လျော့ခြင်းပေါ့လေမာရဆိုတာတော့အဲ့ဒီရဲ့ဆန့်ကျင်ပဲမလေးဟင်းခြင်းမပြက်ခွက်ခြင်းမပေါ့ဆခြင်းလေးလေးပြီးလေးလေးဆဆရှိခြင်းပေါ့လေမမိမလျော့ခြင်းလို့အဲ့ဒါလိုအဓိပ္ပာယ်ခွဲပြီးတော့နားလည်ထားနေရပါတယ်ဘယ်လိုအရာဘယ်လိုကိစ္စတွေမှာ လေဟင်းပြက်ွက်ပွတ်ဆပြီးတော့မေးလျော့နေတယ်လဲဆိုတာလဲဒါလည်းနားလည်ဖို့လိုပါတယ်ဘယ်လိုအရာတွေမှမလေဟင်းမပြက်ွက်မပွတ်ဆမေးရမှာလဲဆိုတာဒါလည်းလဲနားလည်ဖို့လိုပါတယ်哦，我们也应该。说不了。ရှောင်ရှားခြင်းနဲ့ အကျင့်ဆိုးတွေပေါ့လေဆုံးဖြတ်ခြင်းတဲ့အကျင့်ဆိုးတွေပြက်ကွက်လေဟင်းပုတ်ဆတာအဲ့ဒါမေးလျော်တယ်လို့ခေါ်ပါတယ်ဒီဆုံးဖြတ်ဆုံးဖြတ်ခြင်းတဲ့အရာတွေပေါ်မှာပဲဆုံးဖြတ်ဖို့မလေဟင်းအဲဆုံးဖြတ်ခြင်းတဲ့အရာတွေဆုံးဖြတ်ဖို့ရပါလေလေဟင်းပြက်ကွက်သလို့ ဆောက်ပွားလိုက်လာတဲ့အရာတွေမှာလည်းပဲလေဟိပြက်ွက်တာမျိုးရှိပါတယ်။နှစ်ပိုင်းရှိပါတယ်သူကတော့ရှောင်ရှားတဲ့အရာတွေရှောင်ရှားဖို့လေဟိပြက်ွက်ခြင်းပမာဒတစ်မျိုးဆောက်ပွားလိုက်လာတဲ့အရာတွေကိုဆောက်ပွားလိုက်လာဖို့ရာအတွက် လေဟိပြက်ွက်တာပုစ္ဆာတာတစ်မျိုးတစ်မျိုးရှိပါတယ်သူကတော့ ရှောင်ရှားသည့်နေရာတွေကိုရှောင်ရှားဖို့ရာအတွက်လေဟင်းပြက်ွက်ရင်ဆိုးကျိုးတွေရတတ်ပါတယ်မကောင်းတဲ့အကျိုးတွေဒီတော့ဆိုးကျိုးတွေမကောင်းတဲ့အကျိုးတွေတော့ရောက်လာမှရလာမှတော့လူတိုင်းလူတိုင်းကဆစ်ဆုပ်ပါတယ်အဲတော့မကောင်းကျိုးတွေရောက်လာမှရလာမှဆိုးကျိုးတွေပေးမှာကိုတော့ဒါတော့ ခုနကရှောင်ရမယ့်အရာတွေပေါ်မှာရှောင်ဖို့ကိုတရားရှိပါတယ်မတည့်တဲ့အစာမတည့်မှန်းသိပြီးတော့အစိတ်ပါတဲ့အစာကို အစိတ်ပါတဲ့အစာ မတည့်တဲ့အစာမှသိတော့ရှောင်လိုက်လို့ရှိရင်အစာစိတ်မတည့်ဘူးပေါ့လေအဲဒီသဘောမျိုးပါပဲ တက်တက်မတက်တက်ပေါ်လိမရှိစီပဲနဲ့စားမယ်ဆိုရင်မတက်မသိရသားနဲ့စားလို့ရှိရင်တော့အစိတ်သိမှုကတော့ဒါသိကြပါလေဒီကတော့ဒီတော့မတက်တဲ့အစာတွေဆိုရင် မတက်မသိပြီးတော့မတက်မသိအောင်လည်းကြိုးစားရတယ်ကြိုးတင်ပြီးတော့ပဲရှောင်ရတယ်ဒီမှာအဲရှောင်လို့ရှိရင်အဲ့ဒီအစာနဲ့စပြီးတော့ဆိုးကျိုးမရသလိုပေါ့လေဆိုးကျိုးမရဘူးပေါ့ မရှောင်နိုင်လို့ရှိရင်ပမာဒရှောင်မယ့်ຢာတွေကိုရှောင်ဖို့လေဟင်းနဲ့ပြက်ကွက်တယ်ပို့စားတယ်မိသွားတယ်ခေါ်တာပါလေဒီမှာထို့တူပဲဆောင်ရမယ့်အရာတွေလိုက်လာမယ့်အရာတွေဆိုတာရှိပါတယ်အစာနဲ့မกินနိုင်တဲ့ပုဂ္ဂိုလ်တွေဟာ မတည့်တဲ့စာရှောင်တော့စိုးကြုံမရသလိုတည့်တဲ့သိမြတ်တဲ့အစာအစာတွေဆေးတွေပေါ့လေ ဒါတွေမဆောင်ဘူးမဖြီဝဲဘူးမစားဘူးမဖြီဝဲဘူးဆိုလို့ရှိရင်တော့အစာပြေခြင်းအင်အားပြေခြင်းကျန်းမာခြင်းအစာရှိတဲ့ကောင်းကျိုးတွေတော့မရပါဘူးတစ်ဖက်ကလည်းပဲဆိုးကျိုးဖြစ်စီတတ်တဲ့အရာတွေရှောင်လို့ရှောင်ရတယ်လို့ထို့အတူပဲအခြားတစ်ဖက်ကလည်းပဲကောင်းကျိုးဖြစ်စီတတ်တဲ့အရာတွေလည်းပဲဆောင်ရပါတယ်လိုက်နိုင်ရပါတယ်မလိုက်နိုင်ရင် ကောင်းကျိုးမရဘူးပဲ။ ။ဒီတော့ရှောင်ွယ်ချက်တွေကိုရှောင်ဖို့ရှောင်ဖို့ရအတွက်လည်းပြက်ွက်ရင်ဆိုကြရ။ရှောင်ွယ်ချက်တွေကိုရှောင်ဖို့ရအတွက်လည်းပြက်ွက်လို့ရှိရင်လည်းပဲဒါလည်းပဲကောင်းကျိုးမရဆိုတာအဲ့ဒါလေးလည်းပဲကြိုမှတ်ထားဖို့အရေးကြီးပါလားရှုံးမွေရည်ဆိုတာကတော့ ပါဠိလိုဒုက္ခရိတလို့ခေါ်ပါတယ်အကျင့်ဆိုးတွေပေါ့လေဆိုးရုပ်တဲ့အကျင့်တွေပေါ့မတော်တဆသူတို့ကြည့်မိလို့ရှိရင်ခုနအကျင့်ဆိုးတွေဆိုတော့အောက်တန်းနောက်တန်းကြာစီတတ်တဲ့အကျင့်တွေပေါ့ခုပြောမဲ့အကျင့်ဆိုးတွေတွေကတစ်ခုကြည့်မိလို့ရှိရင် လူအရှင်တန်းနေ အောက်တန်းနောက်တန်းကျသွားနိုင်တယ်မိမ့်မိန်ပြီးတော့ဖြစ်စည်းသွားနိုင်တယ်ရုပ်တည်းလည်းဖြစ်စည်းသွားနိုင်တယ်အဲ့ဒါလိုဟာမျိုးတွေပေါ့အဲ့ဒါမျိုးတွေကိုဒါရှောင်ရှားမဲ့ချက်တွေဆောက်ပွားလိုက်နိုင်မဲ့ချက်တွေကတော့အဲ့ဒါတွေကရှောင်တာပါပဲပါဠိလိုကတော့စုจิตတာလို့ခေါ်ပါတယ်စုจิตတာဆိုတာကောင်းတဲ့အရာပေါ့လေကောင်းတဲ့အပြုအမူတွေပေါ့ ခုနစားကောင်းတဲ့အစာတွေပေါ့အဲ့ဒါမျိုးတွေပေါ့ဒါဆောင်ရွက်ရမယ်အဲ့ဒီဒုက္ခရိတာတွေလည်းပဲအုပ်စုအလိုက်ပေါ်လေ၃မျိုးခွဲထားပါတယ်ကိုယ်နဲ့ဆက်တဲ့အ၃မျိုးနှုတ်နဲ့ဆက်တဲ့အရာက၃မျိုးနဲ့အဲနှုတ်နဲ့ဆက်တဲ့ဟာ၄မျိုး စိတ်နဲ့စတိဟာ၃မျိုးတဲ့10မျိုးခွဲထားပါတယ်ကိုယ်နဲ့စတဲ့၃မျိုးဆိုတာကတော့တတ္တာပေါ့လေအသေးဝေတ္တဝါလေးတွေအစစိတ်ဆိုးလို့တတ္တာပေါ့လေဖြစ်ရဖြစ်တဲ့တတ္တာအကုန်လုံးပါတာပဲတတ္တာတွေဆိုလို့ရှိရင်တော့တတ်မှုခေါ်ပါလား ဒုတိယတော့ခိုးမှုခေါ်ပါတယ်သူပိုင်တဲ့ပစ္စည်းကို မတရားယူတာပေါ့လေတတိယကတော့ကာမတောင်းကြမှုဟုတ်ထင်းမကင်းတဲ့သမီးယုံနဲ့သူများမယားကိုမတရားစော်ရတာပေါ့လေလင်မရှိရသားနဲ့ဇနီးများတွေဟာလည်းပဲအခြားယောက်ျားနဲ့ဖောက်ပြတာပေါ့လေအဲ့လိုမျိုးတွေဟာ ကိုယ်နဲ့ဆက်တဲ့အကျင့်ဆိုးတွေပါဠိလိုတော့ကာတုจิตတုจิตတာခေါ်ပါတယ်ကိုယ်နဲ့ဆက်တဲ့အကျင့်ဆိုးတဲ့အဲ့ဒါကြီးရှောင်ရမှာပါလူသားတွေဆိုတော့တိရစ္ဆာန်နဲ့နှိုင်းယှဉ်လိုက်လို့ရှိရင်အတိညာရှိတဲ့ပုဂ္ဂိုလ်တွေပါအတိညာရှိတဲ့ပုဂ္ဂိုလ်တွေဟာဒါတွေရှောင်ရမယ်လို့ဒီနာလည်းပြီးတော့ လက်တွေ့ရှောင်ရတယ်မရှောင်နိုင်ရင်ဒါအကျေဆုံးချွလွန်လာပဲဆိုတော့တပည့်သားပုဂ္ဂိုလ်ကြီးချွလွန်စော်ကားလိုက်တာပဲကိုယ်မှလည်းပဲလူမှုတရားတွေပြက်ကွက်သွားပြီစောင့်ကြည့်ရမယ့်ဝတရားတွေပြက်ကွက်သွားပြီဟွန်းလည်းဟင်းသွားပြီပို့ဆတဲ့သဘောဖြစ်သွားပြီအဲ့ဒါမျိုးကိုပဲလည်းဟင်းနဲ့ပြက်ကွက်တယ်ပို့ဆတယ်ဆိုတာ မိလျော်ခြင်းပမာဒလို့ဆိုရပါပဲအဲ့ဒီပမာဒကိုရှောင်ရမယ်စာမရှောင်ပဲနဲ့လဟင်းပြစ်ကိုသွားတာဒါလူသားမပြီးသားတော့ဘူးလူတော့လူပဲလူသားတော့မပြီးသားတော့သူရှောင်းမြောက်တရားတွေပြက်ွက်လဟင်းသွားပြီမှာအဲ့ဒီကိုယ်နဲ့ဆက်တဲ့အကျင့်စိုးတွေကိုရှောင်းမယ်လို့ကြိုသိထားပြီးတော့ မရှောင်လည်းဆိုးရိုးရတယ်သူများလည်းစော်ကားစော်ကားရရောက်တယ်ဆိုတော့ဗောလေအသိစိတ်ကရှိထားသူဟာရှောင်ရမြောက်ကိုတရားမပြုတ်ွက်တော့ဘူးမလျှင်းတော့ဘူးပေါ်ဆတော့ဘူးအဲလိုရှောင်ဝယ်ချက်တွေကိုမလျှင်းတာမပြုတ်ွက်တာမပေါ်ဆတာကတော့အပမဒါလို့ဆိုရတယ်တော့ နှုတ်ပိုင်းဆိုင်ရာအခြေစိုးလေးမျိုးဆိုတာကတော့လိန်လာညာတာပါပြီးတော့ဒီတူနဲ့တူချစ်ခင်နေတာကိုတူနဲ့တူရာသူဖြစ်သွားအောင်ပေါ့လေရန်တိုက်တာဟမ်မတက်အောင်လုပ်ပြီးတာပေါ့လေပြီးတော့သူများကိုချမ်းချမ်းတန်းတန်းချိန်ပေါင်းဆဲဆိုတာ အယုဘိတဲ့စကားတွေအလကအချိန်ပြုံးတာအချိန်တွေကိုအလွဲသုံးစားပေါ့လေအကျိုးမဖြစ်အောင်လုပ်ပြတာပါဒီမှာအဲလိုလိမ်ပြောခြင်းရန်တိုက်ခြင်းချိန်ပုံဆဲဆိုခြင်းနဲ့အနှိမ့်ပဲတဲ့စကားတွေချိန်ပုံခံပြောဆိုခြင်းဒါနှုတ်နဲ့ဆက်တဲ့အခြေစိုးတွေပါဒါတွေကရှောင်ရမယ့်အရာတွေပဲပြောစရာရှိမှမကန်ပြောရမယ် ကြည်ကြီးဆိုတာပြောရမယ်စိစာရေးဆိုတာပြောရမယ်ချိုးသားရင်ကြီးဆိုတာပြောရမယ်အနည်းရှိတဲ့စကားအဓိပ္ပာယ်ရှိတဲ့စကားပြောရမယ်အဲ့ဒါလိုမဟုတ်ဖဲနဲ့ကုလားကြောင်းညာပေါ့လေနှုတ်နဲ့ဆက်တဲ့အကျင့်စိုးတွေကိုရှောင်ရှားဖို့ရာအတွက်ပေါ့လေဟင်းပြက်ွက်ပို့ဆတာတဲ့အဲ့ဒါပမာဒခေါ်တယ်ဟွန်းအဲ့ဒီ မလင်ဟင်းမပြက်ွက်တာကိုလေမပေါ်စားတာကတော့အပ္ပမဒလို့ခေါ်ပါတယ်စိနဲ့စတဲ့အခြေဆုံးဆိုတာကတော့ကိုယ်ကြီးလည်းရောက်ကျွလွန်တာမျိုးလည်းမရှိဘူးနှုတ်ကျွလွန်တာမျိုးလည်းမရှိဘူးစိတ်သက်သက်မှာ မတရားစိတ်တွေဖြစ်နေတာပေါ့လေသူပဲပစ္စည်းမတရားရလို့တာကိုယ်ပစ္စည်းဖြစ်လို့တာပေါ့လေ တန်ကြီးပြေးပြီးတော့ဝယ်မယ်ပစ္စည်းချင်းဖလဲယူမယ်တောင်းယူမယ်ဆိုတဲ့ဟာမျိုးကိုလည်းအဲ့ဒီလိုမဟုတ်ခဲနဲ့မတရားရလို့တာပေါ့လေဒီမှာဒါစိတ်ကြီးမကောင်းတဲ့စိတ်ကြီးဖြစ်လာတယ်မကောင်းတဲ့စိတ်ထဲမှာမကောင်းတဲ့အခြေဆိုးတွေဖြစ်နေတာပဲအဲ့လိုမျိုးတွေပေါ့ကိုယ်တစ်ဖက်သားပုဂ္ဂိုလ်တွေပေါ်မှာဒုတိယပုံမှာပဲဖြစ်ဖြစ်အများပုံမှာပဲဖြစ်ဖြစ် မကြည်လတ်စရာတွေတွေ့လို့တက်ချင်ဖြတ်ချင်လားဖြစ်စည်းချင်လားဒီကောင်မသေးသေးဘူးလားသေရင်ကောင်းတယ်ဒီကောင်ကမသေးသေးဘူးလားသေရင်ကောင်းတယ်ဆိုတော့လေအဲ့ဒီလိုအကြံစိုးတွေဖြစ်နေတာဗောလေဟွန်းအဲ့ဒီအကြံစိုးတွေဖြစ်နေတာဒါစိတ်ထဲမှာအကြည်စိုးမကောင်းတဲ့အပြုအမူတွေဖြစ်နေတာဗောလေမှာအဲ့လိုမျိုးတွေဗော ပြီးတော့ကောင်းတာပြုလဲကောင်းကျိုးမရဆိုးတာပြုလဲဆိုးရမရလူတွေဖြစ်တာလည်းသူ့ဟာသူဖြစ်လာတာပဲအနောက်တည်တော့လည်းသူ့ဟာသူရှိတော့ပြီးသွားတာပဲဆိုတာပေါ့လေတင့်တော်တဲ့အကြောင်းကြောင့်တင့်တော်တဲ့အကျိုးတွေမတင့်တော်တဲ့အကြောင်းကြောင့်မတင့်တော်တဲ့အကျိုးတွေဆက်ဆက်ပြီးတော့ဖြစ်နေတယ်ဆိုတာပေါ့လေမယုံတော့ဘူးတည်ပြီးပြီဆိုပြီးတော့ပေါ့လေပြည့်စဲပြီဆိုပြီးတော့ပေါ့လေအဲ့ဒီအယူဆမျိုးတွေပေါ့ အဲ့ဒီယူဆမျိုးတွေဟာလွန်ကားတဲ့အယူဆတွေခေါ်တယ်ဒါစိတ်ထဲမှာဖြစ်နေတာဒီကတော့ဒီတော့သူရပစ္စည်းမတရားရလို့ခြင်းသူရပစ္စည်းလို့ခြင်းကောင်းတာပြုလဲကောင်းကျိုးပြဆိုးတာပြုလဲဆိုးပြဆိုတဲ့စိတ်ထဲမှာပြုနေဖြစ်နေတာဟာဒါမနောဒုစိတာပေါ့လေစိတ်အခြေစိုးတွေတဲ့အဲ့ဒါတွေကိုရှောင်ရမယ်အစားပေါ့လေ မရှောင်နိုင်ပဲတော့လင်းရင်ပြုတ်ွက်ပို့ဆလို့ရှိရင်တော့ပမာဏခေါ်တော့ပါပဲအဲဒါတွေကိုရှောင်ရမယ့်အရာတွေကိုရှောင်ဖို့ရာအတွက် မလင်းရင်မပြုတ်ွက်မပို့ဆရင် မမေ့လို့ရှိရင်တော့အပမာဒလို့ခေါ်တာပါပဲအဲ့ဒီဆယ်မျိုးကိုရှောင်ရမယ့်အချက်တွေဆိုတာသိရှိပြီးတော့ သိပဲတဲ့ပေါ့လေပေါ့လေဒါတွေကိုရှုလို့နေမယ်ဆိုလို့ရှိရင်တော့သူဟာလူဝတရားတွေပြက်ကွယ်ပြီးတော့ပမာဒတရားတွေလွှမ်းမိုးနေတာပဲအဲ့ဒါတွေကရှောင်ရမယ့်အချက်တွေပဲလို့ဒီနားလည်ပြီးတော့ရှောင်ဖို့ရံပေါ့လေမလေးမပြက်ခွဲမပေါ့စားလို့ရှိရင် အပမာဒတွေဖြစ်တာပါပဲဒီမှာ အဲဒါတော့ဒီချက်စားလေးစာပိုင်းမှာနားလည်ထားပါတယ်အဲ့ဒီရဲ့ဆန့်ကျင်မဲ့ဘုံအဲ့ဒီရဲ့လျော်ဟိုလားကိုယ်ဝီယာနှုတ်ဝီယာစိတ်နေစိတ်ထားလေးတွေပေါ့လေအပြစ်ကင်းတန်ရှင်းတဲ့သဘောဟောပါဠိလိုစိကိရိတအကျင့်ကောင်းပေါ့လေဒီမှာ အဲ့ဒီအခြေကောင်းတွေကိုသူ့နေရာနဲ့သူပေါ့လေရှင်းဖို့ရပေါ့လို့တရားမပြတ်ဘူးပဲနဲ့ရှင်းဖို့ရလေဟင်းပြက်ွယ်ပေါ်ဆာနေလို့ရှိရင်လည်းပဲဒါလည်းပမာဒခေါ်တာပါပဲဆိုတော့အဲ့ဒီပမာဒကတော့အကျိုးမရယုံပဲဒါပဲရှိတာပါပဲကောင်းကျိုးမရယုံပဲသူရှိတဲ့မရှောင်နိုင်တာကတော့ဆိုးကျိုးရမယ် ကောင်းတဲ့သူစိတ်တွေကိုသူ့နေရာနဲ့သူမလုပ်ဘူးမပြောဘူးမကြံစီဘူးဆိုလို့ရှိရင်တော့ကောင်းကျိုးမရဘူးပဲမိမိနဲ့တင်းမြတ်တဲ့အစာတင်းမြတ်မှတည်ပြီးတော့စားရင်အကျိုးရမယ်စားပြီမယ်အရာဖြစ်တည်နဲ့ကျမရရမယ်ဒါတွေကိုမဆောင်ဘူးဆိုလို့ရှိရင်တော့စားမယ်ပူလောင်မယ်ဆင်းရဲမယ်ယောဂရနိုင်တယ်ဒါတွေပေါ့အဲ့တော့ဒါတွေကမလင်းမပြက်ခွက်ရဘူးသူကတော့ လင်းရင်ပြက်ကွက်ရင်ပမာဒမလင်းရင်ပြက်ကွက်လို့ရှိရင်အပမာဒပဲဒါပဲလင်းရင်ပြက်ကွက်ရင်အကျိုးမရဘူးမလင်းရင်ပြက်ကွက်ရင်အကျိုးရမယ်ဒါပေါ့သူကလည်းနှမျိုးနှမျိုးရှိသွားပါတယ်ပမာဒနဲ့အပမာဒဒီတော့ရှောင်းပွဲအချက်ရှောင်းပွဲရအတွက်ပေါ့လေဟွန်းလေဟင်းပြက်ကွက်ဖော့ဆရာဟာဒါပမာဒဆိုတာပေါ့လေ သူဆောင်ဖို့ဆိုလို့ရှိရင်ရှောင်ပွဲချိတ်ရှောင်ဖို့အတွက်ပြစ်ခွက်တာကပမာဒာလို့ဒီလိုဆိုရမှာပေါ့တို့ဒီပဲရှောင်ပွဲချိတ်ရှောင်ဖို့အတွက်မပြစ်ခွက်တာကအပမာဒာလို့ဒီလိုခွဲခြားပြီးတော့နားလည်ဖို့ပဲအဲဒီဆောင်ဖို့ကလေးတွေတရုပ်လိုပို့ချပြီးခေါ်ပါလားဘုရားစုကြည်တအကျင့်ကောင်းနေရလည်းပဲ ကြည့်ဖို့ရအတွက်ပေါ့လေမပြက်ကွက်ရဘူးမလင်ဟင်းရဘူးပြက်ကွက်လင်ဟင်းလို့ရှိရင်ကောင်းတဲ့အပြုအမူရဲ့အကျိုးမရဘူးပေါ့အားရှိတဲ့သိမြတ်တဲ့အစာနဲ့ဆေးတွေမမီဝဲမစားတော့မမီဝဲလို့ရှိရင်အစာမပြေဘူးရမ်းမပြေဘူးရမ်းမပြေသေးဘူးရမ်းမရမရဘူးအဲ့ဒီကျိုးတွေ ဒါလေဟင်းသွားတာပေါ့လေဒီမှာဒါပုံမှန်အာရပြည်တဲ့အစာတွေကိုစားပြီးမယ်ဆေးမိဝဲတယ်လို့ရှိရင်မိဝဲမယ်ဆိုလို့ရှိရင်တော့မလင်းမပြောက်ွက်မပေါ့စားဘူးဆိုလို့ရှိရင်တော့အစာနဲ့ဆေးနဲ့စားပြီးတော့ပေါ့လေကောင်းကျိုးတွေရနေတာပဲဒီတော့ဆောင်ဝယ်ချက်ဆောင်ဖို့အတွက်ပြက်ွက်တာလဲပမာတာတဲ့ ရှောင်ွယ်ချက်တွေကိုရှောင်ွယ်ရအတွက်ပြည့်ွက်တာတွေပမာတော့မဟုတ်ရှောင်ွယ်ရချက်တွေကိုဆောင်ွယ်ရအတွက်ပြည့်ွက်တာလည်းပဲပမာတော့ပဲဆောင်ွယ်ချက်ဆောင်ဖို့အတွက်မပြည့်ွက်တာလည်းအပမာတာတဲ့ဒီလိုဆိုရမှာပါပဲဒီအပမတာတရားနဲ့သုံးဖို့ဂတိတရားနဲ့ဘယ်လိုရှောင်သိသိတဲ့အရာတွေကိုရှောင်ရတယ် ရှောင်မွေရချက်တွေကိုပေါ့လေဘယ်လိုရှောင်တရားတွေရှောင်ရှားရတယ်ဆိုတာပေါ့လေပြီးတော့ဆောင်မွေရချက်တွေလည်းပဲဘယ်လိုစတင်ပြီးတော့ဆောင်ရတယ်လိုက်နာရတယ်ဆိုတာပေါ့လေရှင်းကားစပြီးတော့ပေါ့လေအဲ့ဒါတွေပြောဖို့လိုနေပါသေးတယ်ဒီနေ့ကတော့ရှောင်ပွဲနဲ့ဆောင်ပွဲဒီလိုမျိုး꿰ပြီးတော့ ရှောင်းပွဲကိုရှောင်းဖို့ရံပြက်ွက်လို့ရှိရင်ဆိုးကျိုးရပုံနဲ့ရှောင်းပွဲကိုရှောင်းဖို့ရရှောင်းပွဲကိုရှောင်းဖို့ရအတွက်မပြက်ွက်လို့ရှိရင်ဆိုးကျိုးမရပုံရှောင်းဖို့ရတွေကိုရှောင်းဖို့ရအတွက်ပြက်ွက်လို့ရှိရင်ကောင်းကျိုးမရပုံနဲ့ရှောင်းဖို့ရချက်တွေကိုရှောင်းဖို့ရအတွက်မပြက်ွက်မနေဟင်းလို့ရှိရင်ကောင်းကျိုးရပုံလေးတွေပေါ့လေ။ သူဟာနဲ့သူသူ့တွဲနဲ့သူဟောလေအခြေခံရှင်းရှင်းလေးနားလည်ထားနေပါပြီအဲလိုနားလည်ထားလို့ရှိရင်နောက်ပိုင်းမှာပမာဒအပမာဒအထူးသဖြင့်အပမာဒကိုချက်ထွင်ပြီးတော့လက်တွေ့နဲ့ပေါင်းစပ်ရှင်းတဲ့အခါမှာသဘောပေါက်လွယ်ပါတယ်ဒီနေ့ကတော့2နာရီ4မိနစ်ကစတာမလို့အခု3နာရီနဲ့5မိနစ်ရှိသွားပြီဆိုတော့ တနာရီပြည့်သွားပါပြီဒီနေ့ဒါပဲထိုကြအောင်စို့